သာသနာတော်တက္ကရာ2549ခုနှစ်လူတို့ဟောဟာကောဇာတက္ကရာ1358ခုနှစ်ဝရုဝတ္တန္တမိုးလရာတိတော်သလင်းလဇံရှိရနီဒီနေ့ရှင်မင်းဝန်သာသနာရိပ်တာတို့ ဓမ္မတာဝနာကုတုတုလာရောက်ကြည်ပူကြတဲ့ဓမ္မမာမကတရားလူလာကြတဲ့ယောဂီသူတော်စင်များကိုဘုန်းကြီးဓမ္မဒါနတရားလူပေးဝေမှာကအင်္ဂုတ္တရနိကေအထက်ကနိဗ္ဗာန်မှာလာတဲ့ဝိရိယရမ္ဘဝတ္ထုတရား၈ပါးကိုဘုန်းကြီးဟောကြားမှာဖြစ်ပါလေ။ ဘာကြောင့်ဒီတရားကိုဟောကြားဖို့ဘုန်းကြီးရွေးချယ်ရသလဲဆိုတော့ဘုန်းကြီးတို့ရွှေမင်းဟောဓမ္မမိသားစုများဟာဘုန်းကြီးတို့အပေါ်မှာစွမ်းဖြင့်ထောက်ပံ့လူတန်းကြတယ်သင်္ကန်းဖြင့်ထောက်ပံ့လူတန်းကြတယ်ဆေးဖြင့်ထောက်ပံ့လူတန်းကြတယ်ကြောင်းဖြင့်ထောက်ပံ့လူတန်းကြတယ် အဲဒီလိုသံသင်္ကန်းကြောင့်ဖြင့်ပစ္စည်း၄ပါးဖြင့်တရားဓမ္မများကထောက်ပံ့လှူဒန်းကြတော့မိမိတို့ပေါ်မှာကျေးဇူးများတဲ့တရားဓမ္မများကို ပြန်ပြီးတော့ဆွမ်းကြွေးတုံ့ပြန်တဲ့အနေနဲ့ဘုန်းကြီးများကလည်းပဲမကောင်းတာကို မြစ်တာပြီးတော့ကောင်းတာတွေကိုညွှန်ကြားရမယ်တာဝန်ဝတ္တရားရှိတယ် သတိပေးစကားဤပြောကြရမှာရှိတယ်။တိုက်တွန်းနဲ့ဩဝါဒစကားဤပြောကြရမှာရှိပါတယ်။ဒါကြောင့်ဘုန်းကြီးတို့အပေါ်မှာကျေးဇူးအင်မတန်များကြတယ်။ရှင်မင်းဟောဓမ္မမိသားစုများကိုဘုန်းကြီးကကျေးဇူးတုံ့ပြန်တဲ့အနေအားဖြင့်ဒီဝိရိယရမတရား၈ပါးကိုဟောကြားပြီးတော့တတိပေးတိုက်တွန်းနှိုးတော်တာဖြစ်ပါတယ်။ ။ဒါကြောင့်လေဆိုတော့ဘုန်းကြီးတို့ကျမ်းဂန်များမှာအလပနိယဆိုတဲ့တုတ်တန်ရှိပါတယ်။အဲဒီတုတ်တန်မှာသရဓမောမိမာဇိရိယတိအလပနိယဌာနံဗျာတိဓမောမိမာဗျာရိယတိအလပနိယဌာနံမရဏဓမောမိမာမိရိယတိအလပနိယဌာနံလို့ဟောကြားထားတာရှိပါတယ်။ အိုခြင်းတရားကိုမအိုပါစေနဲ့လို့ဘယ်လိုမှ တောင်းတလို့မရဘူးတဲ့နာခြင်းတရားကိုလည်းမနာပါစေနဲ့လို့တောင်းတလို့မရဘူးတဲ့သိခြင်းတရားကိုလည်းပဲမသိပါစေနဲ့လို့တောင်းတလို့မရဘူးအဲတော့ဒီအိုရတဲ့သဘောဟာအိုမှာပဲနာတတ်တဲ့သဘောရလာတဲ့ပုဂ္ဂိုလ်ကနာမှာပဲသိတတ်တဲ့သဘောဒီခန္ဓာကြီးရလာတဲ့ပုဂ္ဂိုလ်ဟာသိမှာပဲ ဒီတော့အဲ့ဒီအိုမှုနာမှုသိမှုတွေကလက်ဦးမှုမရသေးခင်မိမိတို့ဒါနာကောင်းမှုသီလကောင်းမှုဘာဝနာကောင်းမှုတွေကိုမြန်မြန်ကြီးလက်ဦးမှုရအောင်ယူစီနိုင်ဖို့အတွက်ခွန်ကြီးကတတိပိတိုက်တွန်းတဲ့ဩဝါဒတရားကိုခွန်ကြီးဟောမှာပဲဖြစ်ပါလေ။ဘာကြောင့်လဲဆိုတော့အခုလောကကြီးထဲမှာသိခြင်းတရားတွေဟာနှီးကလားမြန်ကလားဗျာ တိတ်ကိုဉာဏ်နေတိတ်ကိုဉာဏ်နေဘုန်းကြီးတို့ဇဝနဟန္တဆိုတဲ့ဇတ်တော်လေးတစ်ခုရှိပါတယ်ဘုန်းကြီးတို့အလောင်းတော်ဟာအဲ့ဒီရှင်းသာမင်းဖြစ်စဉ်ချိန်ခါကာလတုန်းကညီတော်နောင်တော်နှစ်ပါးနေမင်းနဲ့အတူပြန်ပြီးတော့ပြန်တန်းနိုင်တဲ့အဟုတ်အစွမ်းရှိတယ် နေမင်းထွက်ပြူလာတာနဲ့ပဲဘုန်းကြီးတို့ဒီအလောင်းတော်များဟာတခါရင်ဥရီတောင်ထိပ်ကနေတက်ပြီးတော့နေမင်းနဲ့အတူပြန်လာပြိုင်နိုင်တယ်။အဲ့လောက်ကြီးအောင်အာအသွမ်းရှိတယ်နေမင်းဟာလေအင်မတန်လျင်မြန်နေအဲ့ဒီနေမင်းရဲ့သွားမှုလျင်မြန်သလိုဘုန်းကြီးတို့အလောင်းတော်ရဲ့ပြန်တမ်းမှုဟာလေသိကိုလျင်မြန်ပါလေ။ဒီနေ့ညီတော်ဖြစ်တဲ့အဲ့ဒီရှင်သာမင်းနေမင်းနဲ့အတူပြန်ပြီးတော့သွားပြန်တဲ့အခါမှာညီတော်မှာငယ်သေးတော့ အဲဒီမှာအင်မတန်ကိုပင်မနွမ်းနေတဲ့အချိန်ကမျိုးမှာနောင်တော်ဖြစ်တဲ့အဲဒီသဝနာဟင်္သာမင်းကနောက်ကလိုက်ပြီးတော့ညီတော်ကိုအမိလိုက်ပြီးညီတော်ကိုတခါရင်မိမိရဲ့ကိုယ်ပေါ်မှာတင်ပြီးတော့အခုံနဲ့ပြန်တန်းပြီးတော့လာခဲ့ရ။ကြောင့်အဲဒီကနေပြန်လာပြန်လာပြီးတဲ့အခါကျတော့မိမိရဲ့အချမ်းရံပိတ်တန်နဲ့မိမိနေရာဖြစ်တဲ့နေရာပြန်လာတဲ့အခါကျတော့ခွန်ကြီးတို့ဗာရဏတိမင်းကလည်းပဲအောက်မှာမိမိရဲ့တိုင်းနိုင်ငံအတွင်းမှာလှက်ပတ်ပြီးတော့ လက်ပတ်နေတဲ့အချိန်မျိုးနဲ့ကောင်းမင်္ဂလည်းပဲတခါရင်ဟင်္သာမင်္ဂအချွေရန်နေမြောင်များစွာနဲ့ပြန်တန်းနေတာအဲဒီမှာပြန်တန်းနေတာတွေ့ရတဲ့အခါကျတော့အဲ့ဒီဒီကဗရဏတိမင်းကနေပြီးတော့ဟောအပေါ်ကနေပြန်တန်းနေတာလည်းပဲငါလူပဲမင်းစလိပဲအချွေရန်နေပြိတ္တတွေအများကြီးနေပဲအဲဒီမှာအဲ့ဒီ ဟင်းသာမင်းကိုအောက်ကိုကြွစီလို့ရင်ဘယ်လိုလုပ်ရမလဲဆိုတော့ပညာရှိအမှန်များကိုမေးတဲ့အခါကလည်းကြတော့ပညာရှိအမှန်များကနေပြီးတော့အိုစီပုံပေါင်းနဲ့တီးပြီးတော့ဒီမှာစောင့်ပြီးတော့နေရာထိုင်ခင်းများပေးရတဲ့အကြောင်းပြောရတဲ့အခါကလည်းကြတော့မှအဲ့ဒီမှာဗာရဏတိမင်းကြီးကနေရာထိုင်ခင်းများပေးတဲ့အခါဟိုကသဝနအလောင်းတော်ဟင်းသာမင်းကဒါကိုသဘောပေါက်ပြီးတော့ဒီဗာရဏတိမင်းကြီးကငါ့ကိုလာစီလို့တဲ့ဆန္ဒရှိတယ်ဆိုပြီးမှအဲ့ဒီမှာဆင့်ပြလာခဲ့တယ် အဲလိုရှင်းလာခဲ့တဲ့ကကနာကြတော့ဘုန်းကြီးတို့ရဲ့အလောင်းတော်ဟင်းသာမင်းကိုတွေ့ရတဲ့ဆိုရင်လည်းတခင်ကိုဆွေရင်းမျိုးချာတူတုံသင်းနဲ့ညီကိုရင်းတွေ့ရတယ်လို့ပဲဗရာဏတိမင်းဟာအလောင်းတော်ဟင်းသာမင်းပေါ်မှာအင်မတန်ကိုချစ်အဲလိုအင်မတန်ချစ်မှညံ့လို့ရဲ့ကကနာကြတော့နေရာတန်ငင်းများလေးပဲပြီးနေရာတန်ငင်းများလေးပဲ ကင်းကင်းသနပိဋံပညာပိတဝါတဲ့ရွှေအင်ပြင်းကိုတခါလေခင်းပြီးတော့ပြပါတယ်။လောင်းတော်ဟင်တာမင်းကိုဒီနေရာမှာကျွတ်ပြီးတော့တရင်သုံးပါပြီးတယ်။အဲလိုနေရာထိုင်ခင်းများပြီးပြီးတော့ဘယ်ကနေပြီးလာတဲ့အကြောင်းမင်းရဲ့ခက္ကလကျတော့သောသောကပြောတဲ့အတိုင်းပဲနေမင်းနဲ့တခါလေအပြိုင်ပြန်တမ်းပြီးတော့လာတဲ့အကြောင်းကိုပြောရဲ့ခက္ကလကျတော့အရှင်ဟင်တာမင်းအဲဒီနေမင်းနဲ့အပြိုင်အဟုန်ပြင်းစွာပြန်တမ်းတဲ့ဟာကိုကျွန်ုပ် ကြည့်ရှုလိုပါလေအဲ့ဒါကိုမပြနိုင်ဘူးလားလို့မေးတော့အဲ့ဒီမှာအလောင်းတော်ဟင်းသာမင်းကနေပြီးတော့မဟာရာဇာနတ်တေကသောဝေကောတတိတုံတိမဟာရာဇာမြတ်တော်မြင့်ကြီးသောဝေကောထိုအုံကိုဓာတ်တိတုံပြခြင်းကနတ်တေကမတတ်ကောင်းမှာအဲ့ဒီအုံကိုပြခြင်းကမတတ်ကောင်းဘူးတဲ့ဒါတော့တကယ်လို့အရှင်မင်းကြီးအဲ့ဒီလောက်သွားနိုင်တဲ့အဟုံကိုကျွန်ုပ်ရဲ့ရှင်ရင်မြန်ကိုအဟုံကိုသိကျင်ပါတယ်ဆိုရင် ရှင်မင်းကြီးရဲ့တိုင်းနိုင်ငံမှာရှိတယ်။အမတာကြွားကျင်တဲ့လေးတက်ကို ကြွားကျင်တဲ့လေးပြီးတော့လေးယောက်ကိုခေါ်ပါ။အဲဒီတော့လေးပြီးတော့လေးယောက်ကိုခေါ်ပြီးတော့ကျွန်ုပ်ကို အလေကောင်ကနေတိုင်းထားပြီးတော့အဲဒီတိုင်းပေါ်မှာကျွန်ုပ်ကနေပါမယ်။အသင်းရဲ့နိုင်ငံတော်မှာရှိတဲ့လေးပြီးအကျော်မောဖြစ်တဲ့ပုဂ္ဂိုလ်များလေးယောက်ကလေးပဲလေးတန်းကနေပြီးတော့ကျွန်ုပ်ကိုလေးနဲ့ပြစ်ပါ။အဲဒီလေးနဲ့ပြစ်ပါ။ လင်းနဲ့ပြစ်လိုက်တဲ့အခါကဏ္ဍမှာကျွန်ုပ်ကနေပြီးတော့အတင်းရဲ့လေးတီကျော်များပြစ်တဲ့အဲ့ဒီညံများကိုအကုန်ယူပြီးတော့သူတို့နေရာပြစ်ချပြီးတော့ကျွန်ုပ်ရဲ့တိုင်ပေါ်မှာပဲကျွန်ုပ်ပြန်ပြီးတော့လင်းမြန်နဲ့အုံနဲ့ကျွန်ုပ်ပြန်နေပါမယ်ဆိုတော့အဲ့ဒါနဲ့တခါနဲ့မင်းကြီးကသိကျင်တော့သိကျင်လိုက်သိကျင်တဲ့အခါမှာအင်မတန်ကြွားရင်နဲ့လေးတီတော်လေးယောက်ကိုရှင်းတော့တောင်းမြောက်တခါနဲ့ထားပြီးတော့အလဲကောင်းမှာ တိုင်ပေါ်မှာဘုန်းကြီးတို့အလောင်းတော်ဇောနဟင်းသာမင်းကနေပြီးတော့နေပါတယ်အဲဒီမှာအချက်ပေးလိုက်တဲ့အခါကဏ္ဍကြတော့လေးပြီးတော့လေးဦးကနေပြီးတော့တခါတည်းပြက်လိုက်တဲ့မြားတွေကိုဘုန်းကြီးတို့အလောင်းတော်ကနေပြီးတခါတည်းအဲ့ဒီမြားလေးစင်းကိုတခါတည်းဖမ်းယူသူတို့နေရာသူတို့ပြန်ပို့ပြီးတော့တိုင်ပေါ်မှာပဲပြန်ပြီးတော့နားနေလိုက်တယ်တခါနဲ့ချက်ချင်းပဲဘာမှတောင်မသိလိုက်ရအောင်အဲ့လောက်ထိအောင်လျင်မြန်အဲ့တော့ဒီလောက်လျင်မြန်နဲ့အဟုန်ကိုပြတဲ့အခါကဏ္ဍကြတော့အဲ့ဒီမှာဗာရဏသီမင်းကြီးကတိတ်ကိုဝမ်းမြောက်ဝမ်းသာဖြစ်ကျေနပ် အာရဖြစ်ပြီးတော့အဲ့ဒီမှာအရှင်ဟင်းသာမင်းတို့တဲ့လျင်မြန်နဲ့အဟုတ်ဆိုတာရှိမယ်မဟုတ်ပါဘူးလို့ပြောရတဲ့အခါကျတော့ဗရဏတိမင်းကြီးတဲ့ကျွန်ုပ်တင့်ကိုပြတာဟာအမြတ်ဆုံးလျင်မြန်ခြင်းကိုပြတာမဟုတ်ဘူးတဲ့မဟာဒဇာအယံဝေကောမယံနေဝဥဒ္ဓမောမေစီမောပရိတောလာမက လာမကဝေကောဣတံမဟာရဇာမြတ်သောမင်းကြီး ဘယံဤလျင်မြန်ခြင်းသည်မကြံကျွန်းလုံးအားဥဒ္ဓမောမြတ်သောလျင်မြန်ကြီးမဟုတ်သေးပါဒါအမြင့်မြတ်ဆုံးဖြစ်တဲ့လျင်မြန်ခြင်းမဟုတ်သေးဘူးလေမေဇီမောအလဲအလတ်ဖြစ်သောလျင်မြန်ခြင်းလည်းမဟုတ်သေးပါဧတံဤလျင်မြန်ခြင်းသည်ပရိတောလောမကဝေကောအာနေစွာသောရုပ်သောလျင်မြန်ခြင်းသာပေ၏ယခုဟာအညံ့ဆုံးအလျင်မြန်ခြင်းပဲတဲ့အာနေဆုံးလျင်မြန်ခြင်းပဲတဲ့ မဟာရဇမြတ်သောမင်းကြီးတိဘောမဟာရဇမြတ်သောမင်းကြီးအာမကံငါတို့ဤဝေကောအဟုတိတိကိုလျင်မြန်လာပါ၏ငါတို့ရဲ့အခုဟာအင်မတန်ကိုလျင်မြန်ပါလေလို့အမိကြီးတွေကပြောရခကနာကြတော့အဲဒီမှာပါရဏတိမင်းကြီးကဌာနာရဇပုတ်တိသမအဋ္ဌိပနာဒုံမကံဝေကတော်အညောတိကတရောဝေကောတိ ကဒါတုက၌လန်တို့နန်တို့အလောင်းတို့ကိုရသာမင်းကြီးသည်ဘုဒ္ဓီမင်းမြန်လေ၏အဲ့ဒီမှာဗာရဏတိမင်းကနေပြီးတော့မေးပြန်တယ်။တမ္မာဆွေတော်ဟင်သာမေတုံမာကံသင်ဟင်သာမင်းတို့၏ဝေကတော်လျင်မြန်ခြင်းအဟုန်တည်းအညောချာတပါသောတိကတတော်အလွန်လျင်မြန်သောဝေကောအဟုန်သည်အတ္တိပဏာရှိပါဦးမည်လော အတေဟင်းသာမင်းနဲ့အတေဟင်းသာမင်းတို့ထက်ပို့ပြီးတော့လျင်းမြန်တဲ့အဟုတ်ဆိုတာလောကကြီးထဲမှာရှိနိုင်ပါဦးမလားလို့မိရဲ့ခါကလည်းကြတော့အလောင်းတော်ဟင်းသာမင်းကအာမမဟာရာဇာအာမကံဥဒ္ဓမဝေကာတော်ပိတတဂုဏီနာသဟတာဂုဏီနာတတသဟတာဂုဏီနာဣမေတတတနာယုသင်္ခါရော ဣမေသာတတနာအာယုတိကာရတိကာတရံခိယန္တိပိဇံတိခယံကိစ္စံတိတိမဟာရဇာမြတ်တော်မင်းကြီးအာမဩရှိပါသည်အာမကံအကျွန်းတို့တို့၏ဥဒ္ဓမဝေကတော်ပြီးမြတ်သောအဟုန်ထက်လင်းချင်းသာမင်းတို့ရဲ့အမြတ်ဆုံးလျင်မြန်ဆုံးအဟုန်ထက်ကိုပို့ပြီးတော့လျင်မြန်နာရှိပါသည်တဲ့ အာမကကျွန်ုပ်တို့၏ဥဒ္ဓမဝေကတော်ပြီးမြတ်သောအဟုန်ထက်လည်းပင်တတဂုဏီနာအသအရာဖြင့်၎င်းသဟတဂုဏီနာအသအကြောင်းဖြင့်၎င်းတတသဟတဂုဏီနာအသတသိမ့်ဖြင့်၎င်းဤမေတ္တာတတနာဤတတဝါတို့ဤအာယုသင်္ခါရအသက်ဟုဆိုအပ်သော အာယုသင်္ခါရတို့သည်ဝါသိခြင်းတရားတို့သည် တိကတရံအလွန်လျင်းမြန်စွာခီယံတိကုံတကုံဤဗိဇံတိပြက်တကုံဤခယံကုံချင်းတို့ကိစ္စံတိရောက်တပါ၏ကုံဤမြတ်တော်မင်းကြီးတဲ့အကျွန်ုပ်တို့ရဲ့အမြင့်မြတ်ဆုံးဖြစ်တဲ့လျင်မြန်ရင်းတဲ့လျင်မြန်တဲ့တရားဆိုတာရှိသေးတယ်။အဲ့ဒီလျင်မြန်တဲ့တရားအစတရားနဲ့မကအစအထောင်နဲ့မကအစတသိန်းနဲ့မကလောက်လျင်မြန်နေ။ အဲ့ဒီလျင်မြန်ခြင်းဟာပါရင်းလေးဆိုရင်အာလုံးတော်တတ္တဝါတို့ရဲ့သိခြင်းတရားဟာပို့ပြီးတော့လျင်မြန်နေဘာကပို့ပြီးတော့လျင်မြန်မှလိမ့်မယ်အာလုံးတော်လျင်မြန်မှတဲ့ဆိုတဲ့အဟုန်လေးထက်မှဟောဒီသိခြင်းတရားကပို့ပြီးတော့မြန်နေမိမိတို့ရက်ွယ်ထက်မှမိမိတို့အတူနေပုဂ္ဂိုလ်ကြီး မိမိတို့မိတ်ဆွေတွေမိမိတို့နဲ့ချင်းကျွမ်းဝင်ကြတဲ့ပုဂ္ဂိုလ်တွေတယောက်ပြီးတယောက်တယောက်ပြီးတယောက်မိမိမျက်စိအောက်မှာပဲကွယ်လွန်သွားကြတာတွေမတွေ့ရပြီဘူးလားမနေ့ကတွေ့ရတာအကောင်းရှိသေးတယ်ဒီကနေ့သွားပြီးပြည့်စည်သွားပြီဆိုတာကြားရပြန်တယ်အဲဒီလောက်ဒီအောင်သိခြင်းတရားတွေကပုံပြီးတော့လျင်မြန်လှပါတယ်ဒါကြောင့်ဒီသိခြင်းတရားတွေကလျင်မြန်တဲ့အတွက်ကြောင့်ဘုန်းကြီးတို့ရွှေမင်းဟောဓမ္မမိသားစုများကိုလည်းပဲ အဲဒီသေမင်းကမဥခင်တရားကဥသိခြင်းလုံးလို့ဘုန်းကြီးကဟောဒီဝိရိယဓမ္မတရား၈ပါးကိုဘုန်းကြီးဒီကနေ့ဟောကြားပြီးတော့တတိပိတိုက်တွန်းမယ်လို့ဒီလိုကြီးရွယ်ချက်ထားပြီးတော့တနည်းအားဖြင့်မိမိကိုယ်မှာကျေးဇူးတွေများတဲ့ကျေးဇူးရှင်ဖြစ်တဲ့ပုဂ္ဂိုလ်များကိုတရားနဲ့ပြန်ပြီးတော့ကျေးဇူးဆက်တာပါ။ဘာနဲ့ကျေးဇူးဆက်တာလဲ။ဘုန်းကြီးတို့အပေါ်မှာသွားပြင်ထောက်ပံ့လူရန်ညီရကြတဲ့ဒကာဒကမများကို သင်္ဃာပြင်ထောက်ပံလူဒန်းနေကြတဲ့ဒကာဒကမများကိုကြောင်းပြင်ထောက်ပံလူဒန်းနေကြတဲ့ဒကာဒကမများကိုသေပြင်ထောက်ပံလူဒန်းနေကြတဲ့ဒကာဒကမများကိုသေမင်းကမအူခင်တရားကဥသိခြင်းလုံးလို့ပါဟုတ်တယ်မလားဗျာဒါကြောင့်ဒီဝိရိယဓမ္မတရား7ပါးမှာဘုရားရှင်ကိုရောမြတ်ကြီးကကမ္မခောမိဘေကမ္မခောမိကတ္တပံပဝိတ္တိကမ္မခောမယကရောတေနာနာသူကရံ ဗုဒ္ဓနံသာသနာမနတိကတုံဟန္တဟံပတိကိစီဝံဝိရိယံအာရဗာမိဝိရိယံအာရဗာမိအပတ္တတပတိယအနာတိကတတအဓိကမယအပစ္စည်းကတတအပစ္စည်းကရိယာယတိမေငါတိကမ္မအမှုကိစ္စဟုကတဗံပြုရပေတော်မူဘဝိတ္တိဖြစ်လတံ ကမ္မမုကိစ္စကိုကရောတိနာပြုရသောမယံငါသည်ဗုဒ္ဓနာဘုရားရှင်ကိုရောမြတ်ကြီးတို့ဤသာသနာဆုံးအမသာသနာတော်ကိုနမနတိကာတုံမနတိကာတုံနှလုံးသွင်းခြင်းကနတုကရမလွယ်ကူတကယ်လို့မိမိတို့အမှုကိစ္စတစ်ခုပြုနေစေပြုလုပ်နေစေခြင်းခါကာလမှာဘုရားရှင်ကိုရောမြတ်ကြီးရဲ့အဆုံးအမတရားတော်တွေရိုရိုသေးသေးလိုက်နာကြင်ကြမှုဆိုတာလွယ်ပါမလားဗျာ။ ဒီတော့ဘယ်လိုအကျင့်တွေပြုရမလဲဆိုရင်ဒီအမှုကိစ္စတွေမပြုလို့ရသေးခင်ဟန္တာယကုအဟံငါတိအပတ္တတမရောက်သေးသော တရားကိုအပတ္တတမရောက်သေးသောတရားတို့ပတ္တိယရောက်ရှိငါအနာတိကတတမရသေးသောတရားတို့ကိုအဓိကမယရခြင်းဟာအာတိစီကတတမျက်မှောက်မပြုရသေးသောတရားကိုသစ္စိကရိယာယမျက်မှောက်ပြုခြင်းဟာ ပတိကေဇေဝသောသောကပင်လျင်ပရိကေဇေဝမုကိစ္စရိမကြုံသေးခင်ပင်လျင်ဝိရိယကြိုးစားပွားများအထုံမှုဆိုတဲ့ဝိရိယတရားကိုအတဘာမိအထုပါတော့အာမိမိမှာတော့ပြင် အမှုကိစ္စတွေပြုရတော့မယ်အမှုကိစ္စတွေပြုံကျုံရတော့မယ်အဲတော့အမှုကိစ္စတွေပြုလုပ်နေစဉ်ဒီကကာလမှာဗုဒ္ဓနံဘုရားရှင်တို့ဤသာသနာဆုံးအမကို မနတိကတုံနှလုံးတွင်းရင်ရှုမှန်အားထုတ်ခြင်းကနာတုကရမလွယ်ကူမိမိအမှုကိစ္စတွေဆောင်ရွက်နေတဲ့အချိန်ကကာလမှာဗျာကျင်ရဲ့အဆုံးမဖြစ်တဲ့သီလအကျင့်သမာဓိအကျင့်ပညာအကျင့်တရားတွေဒီအကျင့်တရားတွေမိမိတို့ရိုးရိုးသေးသေးကျင့်ကြံပွားများအထုတ်ဖို့ဆိုတာလွယ်ပါမလားညာဒီတော့အဲ့ဒီလို အမှုကိစ္စတွေမပြုတ်ရသေးခင်မကြုံသေးခင်တရားကိုကြိုတင်ပြီးတော့မရသေးတဲ့တရားတွေရအောင်မရောက်သေးတဲ့တရားတွေရအောင် မျက်မှောင်မပြုရသေးတဲ့တရားသူတရားမြတ်တွေမျက်မှောင်ပြုရအောင်ကြိုးကြိုးတင်းတင်းအနေအားဖြင့်အားထုတ်ထားဖို့ရမလိုမလိုပေဘူးလားဗျာဒါကြောင့်ဘုန်းကြီးတို့ယောဂီများအမှုကိစ္စမကြုံသေးခင်ကြိုးတင်းပြီးတော့တရားအားထုတ်ထားပါဆိုလိုက်မှုကိစ္စလျင်မကြုံခင်ငါလျင်တရားအားထုတ်မည်မှုကိစ္စလျင် မကြုံခင်ငါလျင်တရားအားထုတ်မည်လောကမှာပုထုဇဉ်ဖြစ်ကြတဲ့ပုဂ္ဂိုလ်များဟာ တရားအားထုတ်ဖို့ရာကြတော့အကြောင်းအမျိုးမျိုးပြပြီးတော့ရှောင်ကွင်းနေတတ်တယ်။တကယ်စင်ရခတိငြိမ်းလို့တဲ့ပုဂ္ဂိုလ်နိဗ္ဗာန်မျက်မှောက်ပြုလို့တဲ့ပုဂ္ဂိုလ်ဟာအမှုကိစ္စတစ်ခုငါတော့ဖြင့်လုပ်ငန်းငယ်တစ်ခုတော့လုပ်တော့မယ်။ဒီတော့လုပ်ငန်းခွင်ဝင်မိပြီဆိုရင်ကတော့ဒီတရားအလုပ်တွေငါအားထုတ်ဖြစ်မှာမဟုတ်ကြိုတင်တယ်။ဒီတရားကိုကြိုတင်ပြီးတော့အားထုတ်တာ။တကယ်လို့မိမိကအမှုကိစ္စတွေဆောင်ရွက်เสียရှိတာတွေဆောင်ရွက် အဲ့တော့ဆောင်ရွက်လို့ပြီးပြီးပြီဆိုရင်နောက်တစ်ခါပြန်ပြီးတော့ဒီလိုအမှုကိစ္စတွေကျုံရင်လည်းကျုံလာလိုက်ဦးမယ်ဟုတ်တယ်မလားဗျာအဲ့တော့ဒီအမှုကိစ္စတွေပြုနေတဲ့အခါတုန်းကလည်းငါတရားအားမထုတ်အောင်ဒီတော့အမှုကိစ္စလေးပြီးသွားတဲ့အခါလေးမှာနောက်တဲ့အမှုတွေပြန်ပြီးတော့မတွေ့ရမကြုံရမလို့ရသေးခင်ငါကြားထဲမှာတရားလေးကြိုတင်ပြီးတော့ဝင်အောင်မှာဆိုပြီးကြိုတင်ပြီးတော့တရားမလုပ်သင့်မိဘူးလား ဒါကြောင့်အဟံကောကမ္မအကတိကမ္မခောပနကရောတောနာတကိဗုဒ္ဓနာသာဒနာမနတိကတုံဟန္တာဟံပတိကိစေဝဝိယံအာရဝမိအပတတပတ္တိယနာတိကတတအဓိကမယအာတိစိကတတတိစိကရိယာယတိအာငါတိကမ္မအမှုကိစ္စကိုအာကာသိပြုလုပ်ပြီးပြီအမှုကိစ္စတွေမိမိ ကြုံတွေ့လာတဲ့ဆောင်ရွက်ရမယ့်မုကိစ္စတွေတော့ငါပြုလုပ်ပြီးပြီကမ္မမုကိစ္စကိုကရောတော်ပြုရသောအာငါသည်ဗုဒ္ဓနာဘုရားရှင်ကိုရောမြတ်ကြီးတို့ဤသာသနာဆုံးအမတရားကို မနတိကာတုံးနှလုံးသွင်းခြင်းကနတ်သက်ခိမတတ်နိုင်ခဲ့ပါငါမှုကိစ္စဤဆောင်ရွက်နေခြင်းလက္ခဏာတုံးကဘုရားရှင်ကိုရောမြတ်ကြီးရဲ့ဆုံးမဖြစ်တဲ့သီလတိတ်ကသီလအကျင့်တရားတွေ တမာရီတိတ်္ခာတမာရီကျင့်တရား၍ပညာတိတ်္ခာပညာကျင့်တရား၍ဒီကျင့်တရားတွေကိုမိမိတန်တမာတီးအောင်ကျင့်ကြပွားများအထုံးမှုမပြုနိုင်ငယ်ပါဒီတော့အခုအမှုကိစ္စကြီးလည်းပြုလုပ်ပြီးပြီးနောက်တံအမှုတင်မပေါ်သေးခင်ကျင့်ကကလမဟန္တယေကိုအဟံငါသည်အပတ္တမရောက်သေးသောတရားတို့တို့ပတ္တိယရောက်ခြင်းငါ အနာတိကတသမယသေးသောတရားထုတော်အဓိကမယရခြင်းငါအာတိတိကတသမျက်မှောက်မပြုရသေးသောတရားကိုသိသိကရိယာယမျက်မှောက်ပြုခြင်းငါပရိကေစီဝါသောဇောကပင်ပရိကေစီဝါနောက်တာအမှုသည်မပေါ်သေးမီပင်လျင်ဝိရိယကြိုးစားပွားများအားထုတ်မှုဆိုတဲ့ဝိရိယတရားကို အရဘာမိအာထုတ်ပါရောအာငါမှုကိစ္စတွေပြုလုပ်ပြီးပြီနောက်ကြအမှုတွေကိစ္စတွေမပေါ်သေးခင်မှာငါမရသေးတဲ့တရားတွေရအောင် မရောက်သေးတဲ့တရားတို့တွေရအောင်မျက်မှောက်မပြုရသေးတဲ့တရားတို့တွေမျက်မှောက်ပြုရအောင်ငါကြိုးကြိုးတင်းတင်းအနေအားဖြင့်ကြိုးစားပြီးတော့အာထုတ်ထားမယ်ဒီတတိပဒံဝိပဿနာအမှတ်တရားတွေကို သတိတံဝရိယစိုက်ပြီးတော့ကျူးစံအားထုတ်မယ်ဆိုပြီးတော့အဲဒီလိုကြိုတင်ပြီးတော့အားထုတ်တာဒါအမှုကိစ္စတွေဆောင်ရွက်ပြီးပြီဆိုရင်နောက်တဲ့အမှုတွေမပေါ်ခင်မှာအားနာနေတဲ့အချိန်လေးမှာဒီတရားကိုကြိုတင်ပြီးတော့ဗာလို့ရမယ်အားထုတ်ရမှာဆိုလိုက်မှုကိစ္စများဤဆုံးသွားငါကတရားအားထုတ်မည်မှုကိစ္စများ ကြီးဆုံးသွားငါကတရားအားထုတ်မည်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကစင်ကြီးစင်လက်တွေပေးတဲ့တရားဓမ္မများအတွက်ဟောထားတာ တတိတော်များ လုပ်ငန်းဝင်ဝင်တော့မလို့ဘုရားဒါကြောင့်မို့တရားအားထုတ်ခြင်းမိမယ်တတိတော်အမထုတ်နိုင်သေးဘူးဘုရားဆိုတဲ့စင်ကြီးပေးတဲ့ပုဂ္ဂိုလ်များလုပ်ငန်းဝင်မဝင်ခင်မှာကြိုတင်ပြီးတော့မလုပ်တင်တယ်တရားအားထုတ်တင်တယ်တကယ်လို့လုပ်ငန်းကလုပ်နေတဲ့မှာမိမိကအားထုတ်ခွင့်မရဘူးလုပ်ငန်းကပြီးဆုံးသွားပြီအဲဒီလုပ်ငန်းတောင်ကိုပြီးဆုံးသွားတဲ့အချိန်လေးမှာတတိတော်ဗျာအလုပ်ကတော့ပြီးဆုံးနေပြီနည်းနည်းပင်ပန်းနေတော့နားလေးယူမလို့ဆိုတာလေအဲဒီတော့အဲဒီလိုစင်ကြီးပေးတတ်တဲ့ပုဂ္ဂိုလ်များနောက်ထပ် ဒီအလုပ်ကတော့ဒီတစ်ခုမပေါ်သေးခင်ကြားထဲမှာအာဏာနေတဲ့အချိန်လေးမှာငါကြိုတင်ပြီးတော့မလုပ်ထားရမယ်။တရားတွေကြိုတင်ပြီးတော့အားထုတ်ရမယ်။နောက်တစ်ခါတားရင်လားဆိုတော့မေကောခောမိခန္ဓာဘောမေကောခောမိခန္ဓာဘောဘဝိတ္တိမေကံခောပဏမိကိသတိနာနတုကရံဗုဒ္ဓနာသာသနာမနတိကာတုဟန္တဝိရိယအာရဗာမိအပတ္တပတ္တိယ အနာဒီကတတအဓိကမယအပစ္စည်းကတတပစ္စည်းကရိယာယတိမေငါတိခန္ဓာဘောသွားမမိငါတိမေကောလံခီကိုခန္ဓာဘောသွားရတော့မိဘဝိသတိဖြစ်လက်တံခကြီးသွားဖို့ရာအကြောင်းတကူကြုံလာမင်းအဲလိုဘုရားခကြီးသွားဖို့ရာအကြောင်းတကူကြုံလာပြီဆိုရရင်ဒီဘုရားရှင်ကိုရောမြတ်ကြီးအဆုံးအမဖြစ်တဲ့သီလသမာဓိပညာခကြီးသွားနေတဲ့ခြေကကလမှာဒီတရားတွေမှာရိုးရိုးသေးသေးအားထုတ်နိုင်မှာမဟုတ်ပါဘူး ဒါကြောင့်မင်းငါသည်မင်းငါသည်မကောလန်ခီကိုကန္တာဘောသွားရတော့မိဘဝိတ္တိဖြစ်လက်တံမကလန်ခီကိုကိစ္စတိနာသွားရတော့မင်းငါသည်ဘုဒ္ဓနာဘုရားရှင်ကိုတော်မြတ်ကြီးတို့ဤသာသနာဆုံးအမတရားကိုမနတိကတုံးနှလုံးသွင်းခြင်းကမနတိကတုံးနှလုံးသွင်းခြင်းကနာတုကရမလွယ်ကူဟန္တာယခုဟန္တာယခုအင်္ဂါတိဟန္တာယခုအင်္ဂါတိ အပဒတာမရောက်သေးသော တရားတို့တို့ပတ္တိယရောက်ခြင်းကအနာတိကမအနာတိကတတမရသေးသောတရားတို့ကိုအဓိကမယရာခြင်းဟာအတ္တိကတတာမျက်မှောက်မပြုရသေးသောတရားတို့တရားမြတ်ကိုသိသိကရိယာယမျက်မှောက်ပြုခြင်းဟာပရိကေဇေဝသောသောကပင်ဝါခยีမသွားခင်ပင်လျင် ဝိရိယကြိုးစားပွားများအားထုတ်မှုကိုအာတဘာမိအားထုတ်ပါတော့အာငါခရီးသွားရတော့မင်းဒီတော့ခရီးသွားနေတဲ့ချိန်ကကာလမှာဒီတရားတွေကိုရိုးရိုးသေးသေးကြိုးကြိုးစားစားအနေအချင်းကျင့်ကြံပွားများအားထုတ်နိုင်မှာမဟုတ်ပါဒီတော့ခရီးမသွားခင်ချိန်ကကာလလေးမှာရနိုင်တယ်များရနိုင်တဲ့အချိန်လေးမှာငါတရားဝင်ပြီးတော့ ကြိုးကြိုးတင်းတင်းအရင်အပြင်ကကြိုးစားအားထုတ်မယ်အဲဒီလိုနှလုံးသွင်းပြီးတော့တရားကိုအားထုတ်ပါရဲ့ဆိုလိုက်ခရီးလန်းလျင်မကြုံခင်ငါလျင်တရားအားထုတ်မည်ခရီးလန်းလျင်မကြုံခင်ငါလျင်တရားအားထုတ်မည် တကယ်လို့မိမိခရီးသွားဖို့ရကြုံလာရင်အဲဒီခရီးမသွားခင်အချိန်လေးရရဲ့အချိန်လေးမှာမရသေးတဲ့တရားရအောင်မရောက်သေးတဲ့တရားတွေရောက်အောင်မျက်မှောက်မပြုရသေးတဲ့တရားတွေတရားမြတ်ဒီမျက်မှောက်ပြုရအောင်တနည်းအားဖြင့်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးရဲ့သီလအကျင့်၊သမာဓိအကျင့်၊ပညာအကျင့်လို့ဆိုရင်အဲဒီအဆုံးအမသာသနာတော်ကြီးမိမိတဏ္ဍာမှာတည်အောင်ခရီးမသွားခင်အချိန်လေးမှာကြိုတင်ပြီးတော့အာမထုတ်သင့်မိဘူးလားဗျာ။ အထုတ်တင်တယ်တကယ်လို့ခရီးပွားနေပြီဆိုရင်ဒီတရားတွေအထုတ်ဖြစ်မှာမဟုတ်ဘူးဟုတ်တယ်မလားတကယ်လို့မိမိခရီးတော့ကဲမလွဲမလီသွားရပြီဒီတော့ခရီးသွားနေစဉ်မှာအာမတုကတော့ခရီးကပြန်ရောက်တဲ့အခါလေးမှာနောက်တာခရီးသည့်အသက်မပေါ်သေးခင်မိမိတို့ကကြိုတင်ပြီးတော့အာမထုတ်တင်နေဘူးလားဒါကြောင့်အဟံကောမေကံအဂမသိမေကံခောပနဟံကိစ္စံတောအာရဝမိ အပတတပတ္တိယအနာတိကတတအဓိကမယအတိစီကတတပစ္စည်းကရိယာယအာငါတိမေကလာခီကိုအာဂမတိသွား၍ပြီးပြီခရီးတော်ပြင်မိမိသွားပြီးပြီအာငါတိမေကလာခီကိုအာဂမတိသွားပြီးပြီမေကလာခီကိုကိစ္စတော်သွားရတော်အာငါတိ ဗုဒ္ဓနာဘုရားရှင်ကိုတော်မြတ်ကြည်တို့ဤသာသနာအဆုံးမဖြစ်တဲ့သီလသမာဓိပညာတို့ရဲ့သာသနာတော်ကို သာသနာဘုရားရှင်ကိုတော်မြတ်ကြီးရဲ့ဆုံးအမသာသနာတော်ကိုမနတိကာတုံနှလုံးသွင်းခြင်းဟာမနတိကာတုံနှလုံးသွင်းခြင်းဟာနတ်တေခိမတတ်နိုင်ခဲ့ပါနတ်တေခိမတတ်နိုင်ခဲ့ပါအဲဒီလိုခရီးသွားနေတဲ့ချိန်ကကာလတော့ကမိမိလုံငန်းဆောင်တာတွေဆောင်ရွက်ပြုလုပ်နေရလို့ ဘုရားရှင်ကိုရောင်မြတ်ကြီးရဲ့ဆုံးမဖြစ်တဲ့သီလဒိဋ္ဌာသီလအကျင့်တရားတွေတမာရိဒိဋ္ဌာတမာရိအကျင့်တရားတွေပညာဒိဋ္ဌာပညာဆိုတဲ့အကျင့်တရားတွေခရီးသွားနေစဉ်မှာငါအာမထုတ်လိုက်ရဒီလိုယခုခရီးကပြန်လာပြီအဲ့လိုပြန်လာလို့နောက်တော့ခရီးဖြစ်မပေါ်သေးခင်မှာကျွတ်တင်ပြီးတော့ဒီတရားတွေမရသေးတဲ့တရားတွေရအောင်မရောက်သေးတဲ့တရားတို့တွေရအောင်မျက်မှောက်မပြုရသေးတဲ့တရားအဋ္ဌဉာဏ်တို့တွေမျက်မှောက်ပြုရအောင်ကျိုးကျိုးတင်နေနေအပြင်အာမထုတ်သိမိဘူးလားဗျာ။ ဒါကြောင့်ဟန္တာယခုအာငါသည်အပတတမရောက်သေးသောတရားတို့သို့ပတ္တိယရောက်ခြင်းကအနာဒီကတတမရသေးသောတရားတို့ကိုအဓိကမရရခြင်းကအာသိသိကတတမျက်မှောက်မပြုရသေးတဲ့တရားကိုသိသိကရိယာယမျက်မှောက်ပြုခြင်းကဗရိကေဇေဝသောသောကပင်ဖြင့်ဗရိကေဇေဝနောက်တာခရီးသွားဖို့ရအသင့်မဖြစ်ပေါ်သေးပင်လျင် ဝိရိယကြိုးစားပွားများအထုံမှုဆိုတဲ့ဝိရိယကိုအရဘာမိအထုပါတော့အာဣတိသောဘဂဝါတို့ဘုန်းတော်သခင်ဗျာရှင်ကိုရောမြတ်ကြီးသည်အဝဇ္ဇကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်းခยีလမ်းများဤဆုံးသွားဤ ငါကတရားအားထုတ်မည်ခရီးလမ်းများဤဆုံးသွားငါကတရားအားထုတ်မည် ရှင်ကိုရောင်မြတ်ကြီးကတရားကိုလင်းလင်းမြန်မြန်အားထုတ်ဖို့အတွက်ဒါတိုက်တွန်းထားတာနော်ဘုရားရှင်ကိုရောင်မြတ်ကြီးတိုက်တွန်းတယ်လို့ကိုဘုန်းကြီးတို့ယောဂီများရှင်မင်းဝဓမ္မမိသားစုများကိုလည်းပဲဘုန်းကြီးကသွားတယ်ကကြောင့်ဖြစ်ပစ္စည်းလေးပါးဖြင့်ထောက်ပံ့လှူဒန်းရတဲ့တရားဓမ္မများကိုမိလျော့နေမှာစိုးလို့တကယ်လို့မိမိတို့ဟာလုပ်ငန်းတစ်ခုဝင်ရောက်ပြီးလုပ်ကံပြီးလုပ်ငန်းဝင်မှာလုပ်လို့ရင်းနဲ့မိမိမသေးဘူးလို့အာမခံနိုင်ပါမလား ဘယ်လိုမှအာမမခံနိုင်ဘူးအဲဒါလုပ်ငန်းကိုမဝင်ခင်မှာမိမိကတရားကိုကြိုကြိုတင်တင်အားထုတ်ထားတော့ဟောမိမိရဲ့ဒီတရားတူတွေမိမိတို့မှာတရားအသိဉာဏ်တူတွေကြိုတင်ပြီးတော့မရပြီဘူးလားဘာဝနာကုသိုလ်တွေမရပြီဘူးလားရရင်မိမိမှာတခါရဲ့ကိုယ်ပိုင်အားကိုးစရာလေးရသွားတယ်တကယ်လို့မိမိခရီးသွားမယ်ခရီးသွားရင်းနဲ့ရောခွန်ကြီးတို့ယောဂီများမသိပါဘူးလို့အာမခံချက်ပေးနိုင်ရလား ခရီးသွားရင်းနဲ့ပဲရထားချင်းမှောက်လို့ကွယ်လွန်တာရောမရှိဘူးလားကားချင်းတိုက်လို့ဒေတာရောမရှိဘူးလားလေရင်ပြက်ကြလို့ဒေတာရောမရှိဘူးလားတင်းမောမောက်လို့ဒေတာရောမရှိဘူးလားကဲဒီတော့ခရီးသွားနေရင်ရောမသိနိုင်ဘူးလားဒီတော့ခရီးမသွားခင်မှာဩငါတော့ခရီးတော့သွားရတော့မယ်အဲ့ဒီမသွားခင်ချိန်လေးမှာငါရမ်းနိုင်သမျှငါတရားလို့အားထုတ်လိုက်ဦးမေကြိုတင်ပြီးတော့အာမထုတ်သင့်နေဘူးလားအားထုတ်သင့်နေတကယ်လို့ခရီးသွားရမယ် ခရီးသွားနေတဲ့အချိန်မှာမိမိဒီလုပ်တွေမလုပ်နိုင်ဘူးကိုစီးပွားရေးလုပ်ငန်းတွေတခြားလုပ်ငန်းတွေနဲ့အဲ့တော့တကယ်လို့ခရီးကပြန်လာပြီရှစ်ကလေးရသေးတယ်နောက်ထပ်ခရီးအသစ်မပေါ်သေးခင်ခွန်ကြီးတို့ယောဂီများကြိုပြီးတော့အာမထုတ်သင့်နေဘူးလားအာထုတ်သင့်နေဒါခွန်ကြီးကတတိပေးခါတာလေတတိပေးတာလေမိအနေမှာဆိုလို့ခွန်ကြီးတို့တရားဓမ္မများကိုဒါခွန်ကြီးကျေးဇူးဆက်နေတာပဲတရားနဲ့ခွန်ကြီးကျေးဇူးဆက်ပေးနေတာအဲ့တော့မိမိတို့ဟာဒါလေးကိုတတိတရားရပြီးတော့ဟုတ်တယ်ငါအတွက်သိနိုင်တဲ့ မပင်မိလေးမှာငါဒီလိုလေးလုပ်တာမှာခရီးမသွားခင်ငါဒါလေးလုပ်တာမှာလုပ်ငန်းကမဝင်ခင်ငါဒီလိုလေးလုပ်တာမှာကျူးကျူးတင်းတင်းလုပ်တာမှာအဲ့တော့မိမိကဘာဝနာကုသိုလ်လေးတွေမိမိကလက်ကင်မိမိမရရှိပြီဘူးလားရရှိတယ်အဲ့တော့အာထုတ်ပြန်တော့လေပဲနိဗ္ဗာန်တိကံတဗ္ဗံတဗ္ဗဒုက္ခပမောဇနံတဗ္ဗဒုက္ခပမောဇနံဆင်းရဲလုံးစုံမှကျွလွတ်ရာဖြစ်သော ဣဒံနိဗ္ဗာန်ဤနိဗ္ဗာန်ကိုသိခြင်းနာအာဓပရော့ရော့ရဲရဲအာထုတ်၍ဝါရော့ရဲစွာအာထုတ်၍နအဓိကန္တဗံမသိနိုင်မရောက်နိုင်ပါ၏ဣဒံနိဗ္ဗာန်ဤနိဗ္ဗာန်ကိုဣဒံနိဗ္ဗာန်ဤနိဗ္ဗာန်ကိုအပိနာဓမ္မသာအနည်းငယ်များသောအာသွမ်းလေးဖြင့်အာထုတ်ယုံများဖြင့်နည်းနည်းလေးအာထုတ်ယုံများဖြင့်ယင်အနည်းငယ်လေးအာထုတ်ယုံများဖြင့် နတိကံတပံမသိနိုင်မရနိုင်မမရောက်နိုင်ပါ၏ဆင်းရဲကသိငြိမ်းရဖြစ်တဲ့နိဗ္ဗာန်ရောက်ကြောင်းဖြစ်တဲ့တတိပဌာဝိပဿနာကျင့်တရားတွင်ပွားများအားထုတ်တဲ့နေရာမှာရိုးရိုးရဲရဲပို့ပို့ဆဆအားထုတ်ရုံနဲ့ဆင်းရဲငြိမ်းတဲ့နိဗ္ဗာန်ရနိုင်ပါမလားဟောဆင်းရဲငြိမ်းတဲ့နိဗ္ဗာန်ရလို့တဲ့ပုဂ္ဂိုလ်ဟာယင်အနည်းငယ်လေးအားထုတ်ရုံများဖြင့်9ရက်လောက်3ရက်လောက်9ရက်လောက်ဒီလိုအားထုတ်ရုံများဖြင့်ရနိုင်ပါမလား မရနိုင်ဘူးဒီတော့ဘုန်းကြီးတို့ယောဂီများတရားခွင်မှာတကယ်တမ်းဝင်ပြီးတော့အလုပ်ပြင်းရင်အနေအချင်းပရိဒါဝိယစိုက်ပြီးတော့ကြိုးကြိုးစားစားအားထုတ်မယ်ဆိုရင်တရားအတိညာတို့တွေမရသေးတဲ့တရားမရောက်သေးတဲ့တရားမျက်မှောင်မပြုတ်ရသေးတဲ့တရားအတိညာတို့တွေမရနိုင်ပြီဘူးလားဗျာနောက်တခါဘုရားရှင်ကိုရောမြတ်ကြီးကဟာခောဂမဝနိကမဝပိဏယ ကာမဝနိကမဝပိဏယသရတောနာလထံလူခတဝပဏိတတဝဘောဇနတယဝဒတံပရိပုရိတတမိကာယောလဟုကောကမိညောဟန္တဟံဝိရိယအရဝမိအဟံဂတိကာမဝါယွာတို့၎င်းနိကမဝါနိဂုံတို့၎င်းပိဏယသွန်လုံငါသရံတော်နှင့်လေသည်ရှိတော် လူကတဝါကြံတန်သည်ဖြစ်သောပဏိတတဝါမွန်မြသည်ဖြစ်သောဘောဓနာသာသွမ်းဘောခြင်းကိုယဝတတန်အလိုရှိတိုင်းပရိပူရင်ပြည့်စုံအောင်နန္ဒဓမ္မယခင်တတမိတတမိဒုငါဤကာယောကိုယ်သည်လဟုကောပေါ်ဤကံမညောအမှုကိစ္စကိုပြုလို့ရန်လျောက်ပတ်သောအချိန်ကာလဖြစ်ပါ၏အာဒယေကုအဟံငါသည် အပဒတာမရသေးတဲ့တရားတို့ကိုပတ္တိယရခြင်းဟာအနာဒီကတတာမရောက်သေးတဲ့တရားတို့ကိုအဓိကမယရခြင်းဟာအာတိသိကတတာမျက်မှောက်မပြုရသေးတဲ့တရားတို့ကိုသစ္စည်းကရိယာယမျက်မှောက်ပြုခြင်းဟာပฏิကိစေဝသောသောကပင်ပฏิကိစေဝပฏิကိစေဝသောသောကပင်ဝိရိယကြိုးစားပွားများအားထုတ်မှုဆိုတဲ့ဝိရိယတရားကို အရမမိအာထုပါတော့အာတကယ်လို့တရားရှုပွားအာထုပြီးတရားခွင်မှရောက်ပြီးတော့နေပြီဒီလိုတရားခွင်မှရောက်ပြီးတော့နေတဲ့ခါကာလမှာမိမိမှာဆွမ်းခံပြီးတော့ပုံပြရတဲ့ခါကာလမှာတက္ကရာများဘုရားနဲ့ဆွမ်းကြံထမ်းနဲ့ဆွမ်းနေရခြင်းရမယ်နုညံနဲ့မြင်းမြတ်တဲ့နုညံနဲ့မွန်မြတ်တဲ့ဆွမ်းနေရခြင်းရမယ်အဲလိုမွန်မြတ်တဲ့တော်တော်၎င်း မိမိအလိုရှိသလားမိမိပြည့်စုံယုံမြပရိပူရင်ပြည့်စုံအောင်နာနာထမရခင်ဒီဒီစားလောက်ယုံပေါ့လေတပါးကစားလောက်ယုံတော့မှဆွမ်းကမရခဲ့ဘူးဒီလိုမရခဲ့တဲ့အချိန်ကာလမှာမိမိရဲ့စိတ်ထဲမှာဘယ်လိုတားရမလဲဆိုရင်ကာယောဟောဤခန္ဓာကိုယ်ဒီလောကောပေါ့ဤကံမင်းရောအမှုကိစ္စကိုပြုလုပ်ရန်လျောက်ပတ်တဲ့အချိန်ကာလပဲတကယ်လို့မိမိသွားနေတဲ့ဇာတလူဝမ်းဘက်ကသိနေရင် တရားတွေကြိုးစားလို့ရပါမလားဒီတော့ခန္ဓာကိုယ်ကြီးလေးလံထိုင်လိုက်ပြီးတော့ထိနာမိတ်တာတွေဝင်နေမှဆိုတဲ့အတွက်ကြောင့်မို့တကုလို့ဆွမ်းများများမရလို့ဆွမ်းမလုံမလောက်မရလို့မိမိအလိုရှိတဲ့လောက်ပုတ်ပြီးနိုင်လောက်အောင်မရတဲ့အတွက်ကြောင့်မို့နည်းနည်းရည်ရရခဲ့ပြီးဆိုပါရင်စိတ်အားငြိစိတ်ဓာတ်ကြမနေနဲ့စိတ်အားငြိစိတ်ဓာတ်ကြပြီးတော့မနေနဲ့ဒီကနေ့တော့ပြန်ဆွမ်းလည်းမဝဘူးလို့စိတ်အားငြိမနေနဲ့ အဲဒီလိုမုံဝါတဲ့အချိန်ကာလမျိုးမှာမိမိရဲ့ခန္ဓာကိုယ်နည်းနည်းလေးဘုံပြနေရလို့ခန္ဓာကိုယ်ဟာပေါ်ပါနေတယ်တွက်လက်နေတယ်ဒီချိန်ကာလမျိုးလေးမှာတရားအထုတ်ရရင်ပို့ပြီးတော့ငါတရားအသိဉာဏ်တို့ရနိုင်တယ်မရသေးတဲ့တရားတွေရမယ်မရောက်သေးတဲ့တရားအသိဉာဏ်တို့တွေရောက်မယ်မမြင်မောင်မပြုရသေးတဲ့တရားအတိညာဉ်လူတွေကို မျက်မှောက်ပြုရလိမ့်မယ်လို့အဲဒီလိုဆွမ်းညာနေနေဒီစားရတဲ့အခါမှာလေးပင် ဟောလို့ရအောင်ပြောနိုင်မယ်ဆွမ်းမောင်းရတဲ့ခံမှန်လေးပဲစိတ်ဓာတ်ကြပြီးတော့မနေနဲ့ဆွမ်းလိနေနေစားရလို့ငါခန္ဓာကိုယ်ပေါ့ပေါ့ပါပါနဲ့တခါတည်းတွက်လက်နေတယ်ထိနာမိတ်တာတွေမဝင်ဘူးဒီနေ့အားထုတ်လို့ကောင်းမယ်ဆိုပြီးတော့တရားကိုကြိုးစားပြီးတော့အားထုတ်လိုက်ပါတဲ့မြတ်စွာဘုရားကဆိုလိုက်ဆွမ်းနေနေစားကိုပေါ်ပါငါကတရားအားထုတ်မည် သွမ်းနေနေသာဘူပေါ်ပါငါကတရားအားထုတ်မည် လေးနည်းနည်းစားဒီနေ့မဝတ္တဝစားရတဲ့ခန္ဓာကိုယ်ကလေးလာနေတာပေါ်ပါနေတာအဲလိုခန္ဓာကိုယ်ပေါ်ပါသွက်လည်နေတဲ့အခါကလည်းတော့တရားရှုမှတ်ရတာပိုပြီးတော့မကောင်းမိဘူးလားအဲတော့ဘောဘောဘာဘာလေးနဲ့ငါမသိသေးတဲ့တရားတွေသိအောင်မရောက်သေးတဲ့တရားတွေရောက်အောင်မျက်မှောက်မပြုရသေးတဲ့တရားတွေငါမျက်မှောက်ပြုနိုင်အောင်ငါကြိုးစားအားထုတ်လိုက်နေဆိုပြီးကြိုးစားလိုက်ပါတဲ့မြတ်စွာဘုရားကတကယ်လို့မိမိအလိုရှိရဲ့အလိုရှိတော့တဲ့ဆွမ်းနေရလာခဲ့လို့ စွမ်းနေများများစားရတဲ့အခါကျတော့လေပဲဟောငါဒီနေ့စွမ်းနေပြည့်စုံအောင်စားရလို့ငါမှအားရပြည့်စုံလာပြီဒီနေ့တော့ပြင်ငါတရားကြီးကြိုးကြိုးစားစားအားထုတ်နိုင်မှာပဲဆိုပြီးတော့စွမ်းများများစားရတဲ့အခါကျတော့လေပဲအားရပြည့်စုံလာလို့တရားကြီးငါပိုကြိုးစားမယ်ဆိုပြီးကြိုးစားပါတဲ့မြတ်စွာဘုရားကအာကောကမ္မဝါနိကမဝါပိဏယသရတောဘိနာယသရတောအာလတ္ထလူကတဝပရိတတဝဘောဇနတ္တ ယဝရတံပါရိပုရိတတမိကာယောလဟုကောကမိညောဟန္တဟံဝိရိယံအာရဗာမိသာငာတိကမံဝါရွာတို့၎င်းနိမဝါနိဂုံတို့၎င်းဗိနာယစွာလူငါစရတော်လေးနေသည်ရှိသောလူကတာလူကတာဝါလူကတာဝါကြံတန်သည်ဖြစ်သောမဏိတတဝါမောမြတ်သည်ဖြစ်သောဘောဇနတဘောဇင်ကိုယဝရတလူရှိတိုင်း ပါရီပူရိပြည့်စုံအောင်အနာတံရအနာတံရရှိခဲ့ပါ၏တန်တမေထုံငါဤကာယောကိုခန္ဓာသည်ဘလဝါအာရှိ၏ကံမညောအမှုကိစ္စကိုပြုလို့ရန်လျော့ပတ်သောအချိန်ကာလအပါပေသည်ဟန္တယေကိုအငါတိပတ္တပတ္တတမယောသေးသောမယသေးသော တရားတို့ကိုပတ္တိယရခြင်းဟာအနာဒီကတ္တမယောသေးသောတရားတို့ကိုဒီကမယရောက်ခြင်းဟာ အာတိသိကတတံမျက်မှောက်မပြုရသေးတဲ့တရားတို့ကိုသိသိကရိယာယာမျက်မှောက်ပြုခြင်းဟာအရိပိတိဝါသောသောကပိနေယဝိရိယကျိုးစာပွားများအထုပ်ဖို့ဆိုရဲဝိရိယတရားကိုအရဝမိကအာထုပ်ပါတော့အာယနေ့တော့ဖြင့်သွားနေကလည်းပဲပြည့်စုံနေဒီလိုသွားနေပြည့်ပြည့်စုံစုံရလာတဲ့အတွက်ကြောင့်ငါသွားနေပြည့်ပြည့်စုံစုံဖုံးပေးနေရပြီ ဒီလိုပြည့်ပြည့်စုံစုံပုံပင်နေရတဲ့အတွက်ကြောင့်မုံငါမှာအာရီပူပြီးတော့ရှိလာပြီဒီလိုအာရီပူပြီးတော့ရှိလာတဲ့အတွက်ကြောင့်မို့မရသေးတဲ့တရားတွေရအောင်မရောက်သေးတဲ့တရားသူတွေရောက်အောင်မျက်မှောက်မပြုရသေးတဲ့တရားအသိဉာဏ်သူတွေမျက်မှောက်ပြုရအောင်ဟာကျူးကျူးဆန်းဆန်းအားထုတ်လိုက်မယ်နည်းနည်းရတော့လေခန္ဓာကိုယ်ပေါ်ပါလို့ယူစားလိုက်မယ်ဟုတ်တယ်မလား များများကြီးဖုံးပေးရတဲ့အခါကဏ္ဍကြတော့လည်းပဲအာရီပြည့်စုံလာလို့ပို့ပြီးတော့ကြိုးစားအားထုတ်လိုက်မယ်ဆိုပြီးတော့မိမိရဲ့စိတ်ထဲမှာအဲဒီလိုထားပြီးတော့ကြိုးစားပါရဲ့ဆိုလိုက်ဆွမ်းများများသာရှိခွန်အားငါကတရားအားထုတ်မည်ဆွမ်းများများသာ ရှိခွန်အားငါကတရားအားထုတ်မည်ဒီသွမ်းဉာဏ်ဉာဏ်စံရိကကြတော့လည်းပဲအားရရှိတာလို့ပို့ပြီးအားထုတ်လိုက် စွမ်းနေတဲ့သံဃာရိကကြောင့်လည်းမိမိရဲ့ခန္ဓာကိုပေါ်ပါပြီးတော့နေလိုတရားထုတ်ရတာကိုကောင်းတယ်ဆိုပြီးကြိုးစားအားထုတ်လိုက်တယ်။အဲဒီလိုဘုရားရှင်ကိုရောမြတ်ကြီးကကြိုးစားဖို့အားထုတ်ဖို့အနေအချင်းသာတိုက်တွန်းပြီးတော့ဟောကြားတော်မူရင်နောက်ဒါရင်လားဆိုတော့ဥပ္ပန်တော်ခေါ်မိအယံအပ္ပမတေကောအာဘာဒောဌာနာအာဘာဒောဌာနာခောပဏိတံဌာနာခောပဏိတဝိသတိယာမိအာဘာရောဘဝတိယဟန္တာပရိကေစီဝဝိယံအာရဝမိ မင်းငါအာမင်းငါအယံအာဘာရောဣနာယောဂတိမင်းငါအာယံအာဘာရောဣနာယောဂတိအပ္ပအပ္ပမတကောအနည်းငယ်မြသောအယံအာဘာရောဣနာယောဂတိဥပ္ပန္နောဖြစ်ပေါ်၏လာလိပြီငါမတို့ယောဂဝေနာဖြစ်ပေါ်၏လာပြီတဲ့အပ္ပမတကောအနည်းငယ်မြသောအယံအာဘာရောဣနာယောဂတိဥပ္ပန္နောဖြစ်ပေါ်၏လာခဲ့လေသည် မေငါဤအဘာရောအနာယောဂသည်ဘယံဘဝတိယအကျင့်တိုးပွားရာဤငါ၏ယောဂဝေနာစပြီးတော့ဖြစ်ပေါ်လာရင်တဖြည်းဖြည်းနဲ့ဒီယောဂဝေနာဆုပ်ယုံမယ်မထင်တိုးပွားပြီးတော့သာလာလိမ့်မယ်မေငါဤအဘာရောအနာယောဂသည်အယံဘဝတိယအကျင့်တိုးပွားရာဤဣဒ္ဓဌာနံတို့သို့တိုးပွားရသောအကြောင်းသည် ဝိသတိခောဝိသတိဧဝစီတိသာလျင်တိယောဂဝေနာဆိုလိုပြီးတော့သွားဖို့မမီတိုးပွားပြီးတော့လာလိမ့်မယ်ပြီးတော့ယောဂဝေနာမတိုးခင်ယောဂဝေနာစပြီးတော့အနာယောဂစပြီးတော့ဖြစ်နေစဉ်ချိန်ခါကာလလေးမှာဝေဒနာတွေကြီးကြီးကျယ်ကျယ်မဖြစ်သေးခင်ချိန်ခါကာလမှာဟန္တယခုဘာငါတိအပတ္တမယသေးတဲ့တရားတို့ကို ပတ္တိယယခြင်းကား အနာရိကတတမရောက်သေးတဲ့တရားတို့ကိုအဓိကမှရရခြင်းဟာအာတိစီကတတမျက်မှောင်မပြုရသေးတဲ့တရားတို့ကိုသစ္စီကရိယာယမျက်မှောင်ပြုခြင်းဟာပฏิကေဇေဝသောသောကပင်လျင်ပရိကေဇေဝယောဂဝိရဏတွေမတိုးပွားခင်ပင်လျင်ဝိရိယကျိုးစားပွားများအားထုတ်မှုဆိုတဲ့ဝိရိယတရားကိုအာရဘာမိငါအားထုတ်ပါတော့အာငါမတို့ယောဂဝေနာရလာပြီ။ ယောယောဂဝေဒနာတပြေးပြေးနဲ့တိုးတက်ပြီးတော့လာလိမ့်မယ်ယောဂါရိနာယောဂါရိတိုးပွားလာလိမ့်မယ်ဒီတော့အနာယောဂါတွေတိုးပွားလာလို့ရှိရင်ငါတရားတွေအထုတ်ခွင့်ရတော့မှာမဟုတ်ပါဒီတော့ဒီအနာယောဂါမတိုးခင်အနာယောဂါဖြစ်စားချိန်ခါကာလလေးမှာငါတရားကိုမရသေးတဲ့တရားတွေရအောင်မရောက်သေးတဲ့တရားတွေရအောင်မျက်မှောင်မပြုရသေးတဲ့တရားပညာတွေမျက်မှောင်ပြုနိုင်အောင်ငါကြိုးတင်ပြီးတော့ယောဂဝေဒနာတွေမတိုးခင်ငါတရားတွေကြိုးတင်ပြီးတော့အားထုတ်မယ် ခွန်ကြီးတို့ယောဂီများမိမိအနာယောဂါတစ်ခုများရလာပြီဆိုရင်ဒီယောဂဝေဒနာတစ်ပြေးပြေးတိုးလာနေတယ်ဒီတော့အနာယောဂမတိုးပွားသေးခင်မှာမိမိကချွတ်တင်ပြီးတော့တရားအားထုတ်နိုင်တဲ့အချိန်လေးမှာမရသေးတဲ့တရားရအောင်မရောက်သေးတဲ့တရားရအောင်မျက်မှောက်မပြုရသေးတဲ့တရားတွေမျက်မှောက်ပြုနိုင်အောင်မိမိတို့ကကြိုးကြိုးတင်နေနေရဖြစ်တရားပြီအာမထုတ်တင်မိဘူးလားဗျာအထုတ်တင်နေမြတ်စွာဘုရားကလည်းသူ့ရဲ့ဓိတာဝကလေး ဘုရားရှင်ကိုရောင်မြတ်ကြီးရဲ့သာသနာတော်နဲ့တွေ့ပြီးတော့နိဗ္ဗာန်တရားသားနဲ့ဒီတရားအသိဉာဏ်တို့တွေရမသွားမှစိုးရိမ်လုံးလို့ဒီနေ့အနာရောဂါဝေဒနာတွေရစရဖြစ်စာအချိန်ကာလလေးမှာမတိုးပွားခင်နောက်ရှင်တိုးလာနေတိုးလာတော့မိမိတရားတွေအမထုတ်နိုင်နိုင်မှနေလိမ့်မယ်ဒီတော့မတိုးပွားသေးခင်မှာမိမိမရသေးတဲ့တရားရအောင်မသိသေးတဲ့တရားသိအောင်မျက်မှောက်မပြည့်ရသေးတဲ့တရားတွေမျက်မှောက်ပြည့်အောင်ငါအားထုတ်မှဆိုပြီးကြိုးကြိုးတင်တင်အားထုတ်ပါတဲ့ဒါကြောင့်ဖြန်းနာခြင်းလျင် ဖြစ်စပင်ငါလျင်တရားအားထုတ်မည်လို့ဒီမှာဆောင်းဖို့လေးရေးထားတယ်။ဖြာနာခြင်းလျင်ဖြစ်စပင်ငါလျင်တရားအားထုတ်မည်။ဖြာနာခြင်းလျင်ဖြစ်စပင်ငါလျင်တရားအားထုတ်မည်။ န်းကြီးတို့ယောဂီယာများကရှင်ရင်းဝဓမ္မမိသားစုများကတရားအားထုတ်ဖို့ရာအချိန်လေးဘေးကတိုက်တွန်းလာတဲ့အခါချမ်းသာရေးမကောင်းလို့ချမ်းသာရေးမကောင်းလို့လူကတော့သွားသွားလာလာစားစားတောက်တောက်ပဲစားရလည်းမပြတ်ဘူးတပကံစုလျှောနှစ်ပကံစုလျှောစားရလည်းညလည်းစားနေ့လည်းစားမနေ့လည်းစားအချိန်တိုင်းစားနေတာတယောက်နဲ့တယောက်တွေ့လို့တရားသွားအားထုတ်ရပါသူကောင်းများခိုင်းရှင်ရတုံမဖြစ်လာပြီအဲဒီမှာ ဒီလောက်ကလေးနဲ့ကိုမှသွားသွားလန်လန်ဇက်ဇက်တောက်တောက်ကိုအိယာကိုလင်းနေတာမှမဟုတ်သေးပဲပဲအဲ့တော့ငါမှယောဂဝေနာတော့စလာပြီဖြစ်လာပြီဒီယောဂဝေနာဒီနေ့တစ်ချိန်တိုးတော့မယ်ဟုတ်တယ်မလားအဲ့တော့ယောဂတိုးပွားလာတဲ့အချိန်အိယာပေါ်မှာပရင်းကြောင်သောပေါ်မှာပက်လက်ကြီးတင်လာတဲ့အချိန်ကြမှာတရားအထုတ်ခြင်းပါလေဆိုလို့ရပါမလားမရဘူးရိတ်တာပုတ်ပြီးသားမှဆိုတော့လေရိတ်တာကလက်ခံလို့ဖြစ်ပါမလား သူများရိတ်တာတော့မသိဘူးဘုန်းကြီးကတော့လက်မခံဒါအရှင်းဆုံးပြောတာလူမမာတယောက်ကိုဘုန်းကြီးတို့ဒီမှာကိုသားထားပြီးတော့ဘယ်လိုမှမပြုစုနိုင်တရားအထုတ်မဲ့ပုဂ္ဂိုလ်တွေအများကြီးအဲတော့ဒီတဲ့ပုဂ္ဂိုလ်တွေလည်းအများကြီးဆိုတော့တခြားယောဂီတွေအနောက်ရှေ့ဖြစ်မှာသို့လို့ဒါကြိုတင်ပြီးတော့ဒီနေ့ယောဂဝေဒနာကြီးဖြစ်တာဒီယောဂဝေဒနာတွေမတိုးခင်ပြောနိုင်တဲ့ဂရင်းညောင်ဆောင်ပုံမှာမရောက်ခင်ငါတနေ့တည်းချင်းဒီလိုဖြစ်တော့မှာလေအဲ့တော့ငါယောဂမတိုးခင်ငါအာထုတ်မှာ ခွန်ကြီးတို့ဆရာတော်ဘုရားကြီးတပါးတွေ့ပါအဲဒီဆရာတော်ကြီးမှာကျမ်းမာရေးအရစစ်ဆေးတဲ့အခါကလည်းကြတော့ဆရာတော်ကြီးမှာကင်ဆာရောဂါဖြစ်နေပါအဲဒီမှာတရားတော်များများကလည်းယူကျုံမရဖြစ်ကြဆရာတော်များကလည်းပဲဆရာတော်ကြီးကိုမပြောရင်းတော့အောင်မပြောကျင်တော့အောင်ဖြစ်အဲဒီမှာကြိတ်မိပြီးတော့အမျိုးမျိုးကုသနေကြတယ်ကုသနေကြတဲ့အခါဆရာတော်ကြီးကမေးတယ်ငါယောဂဘာယောဂဖြစ်တာလဲငါ့ကိုပြောကြပါပြောကြပါခဏခဏမေးတယ်မပြောကြဘူး နောက်ကြတော့အားလုံးကိုစုပြီးတော့ဒီခါလေးတပည့်ကြီးတွေရောခေါ်တရားဝန်တွေရောခေါ်တရားရင်မတွေရောခေါ်ခေါ်ပြီးတော့ငါ့ကိုတဏှာလို့ရှိရင်ငါ့ရဲ့ယောဂါကိုပြောကြပါတရားဓမ္မကြီးဆရာဝန်များကမပြောတော့ငါကိုယောဂါပျောက်လိမ့်မယ်လို့ထင်ပြီးတော့ငါမှလုတ်တဲ့လုတ်ထိုက်တာတွေမလုတ်ခဲ့လေနေလိမ့်မယ်အဲ့တော့ယောဂါရဲ့အခြေအနေကိုသိပြီးပြီဆိုရင်ငါလုတ်တဲ့လုတ်ထိုက်တာတွေတခါလေးလုတ်သွားလို့ရတယ်အဲ့တော့ငါ့ကိုတဏှာရင် မင်းတို့ပွင့်ပွင့်လင်းလင်းပြောကြပါဆိုတော့မှအားလုံးအဲ့ဒီမှာဆရာတော်ကြီးဖြစ်နေတဲ့ယောဂဝေဒနာဟာကိစ္စယောဂဖြစ်ပါတယ်ဗျာဆရာတော်ကြီးအသက်ပိုင်းခြားနေရမယ်ဆိုရင်ဒီယောဂအရပြောရရင်6လတာဖြစ်နေရပါတော့မယ်ဗျာဆိုတော့ဆရာတော်ကြီးကဝမ်းသာတယ်သိတဲ့ကျေးဇူးတင်သွားတယ်အေးမင်းတို့ဒီလိုဖွင့်ပြောလို့ငါလုတ်တင်လုတ်ထိုက်တာတွေလုပ်ရတော့မယ်ငါအတွက်တရားတွေနဲ့ပို့ပြီးတော့လုပ်ရတော့မယ်အဲဒီမှာအားလုံးကိုပဲတခါတည်းတပည့်ကြီးတွေခေါ် ရှိတဲ့ပစ္စည်းတွေကိုရှိတဲ့မိမိတရားဓမ္မနဲ့တူတာနဲ့ပစ္စည်းတွေကိုဘယ်နေရာမှာဘယ်လိုတူလိုက်ဘယ်နေရာမှာဘယ်လိုတူလိုက်ဘယ်တန်ခါတွေဘယ်လိုတူလိုက်ဘယ်ဟာတွေကိုဘာတွေလုပ်လိုက်ဆိုပြီးအကုန်လုံးခွဲခြားဝေဖန်လှူဒန်းပြီးတဲ့အခါကာလကြတော့မှကဲငါเจ้าကိုမင်းတို့ဆွမ်းလေးတစ်နေ့တစ်ပုတ်တာကိုကြတော့ငါလုပ်ငါလုပ်ပြရစီတော့ဆိုပြီးဘသူနဲ့မှမတွေ့တော့ဘဲနဲ့အဲ့ဒီမှာဆရာတော်ကြီးကကိုတရားကိုအားထုတ်သွားတာဟောကိုအလုပ်ကိုစောစောစီစီတိလာတဲ့အခါကျကိုအလုပ်ကိုကိုကိုအတွက်ပါနိုင်တဲ့အလုပ်တွေမလုပ်ရပြီဘူးလား ဒီလိုမဟုတ်ဘဲနဲ့ဖုံးပြီးလေထားတဲ့ခါကျတော့ဟောဟိုကတဖြည်းဖြည်းယောဂတို့ယောဂတို့ယောဂတို့တိုးလာပြီတိုးလာတိုးလာတယ်ဘာမှလည်းမလုပ်လိုက်ရသွားရဒီယောဂနဲ့ပဲသွားဟုတ်တယ်မလားအဲဒီတော့ဘုန်းကြီးတို့ယောဂီများတယောက်ပေါ်မှာတယောက်တကယ်ကိုကျေးဇူးတစ္ဆာတရားသိရဆိုရင်သူ့ရဲ့နောက်ဆုံးအချိန်သူလှုပ်တင်တာတွေလှုပ်ထိုက်အောင်ကြိုကြိုတင်တင်ကြီးမပြောသင့်နေဘူးလားပြောသင့်တယ်ဘယ်တော့မှပုံမထားနဲ့ပြောသင့်တယ်သူလှုပ်တင်တာတွေသူများလှုပ်သွားလို့ရတယ် အဲဒီလိုမဟုတ်ဘူးဆိုရင်ဘာမှမလုပ်နိုင်တော့မှဖွင့်ပြောလို့လည်းအလကားပဲအဲဒါကြောင့်ယောဂဝေဒနာမိမိမှာ ဖြစ်စအနာယောဂရစအဲ့ဒီအချိန်လေးမှာမိမိမှာဒီယောဂါတွေမတိုးပွားသေးခင်တကယ်လို့သွားနိုင်လာနိုင်ထိုင်နိုင်ထနိုင်စားနိုင်တောက်နိုင်ဒီအချိန်မျိုးရှိနေတဲ့အချိန်လေးမှာမိမိတို့ကတရားကြိုတင်ပြီးတော့အာမထုတ်တင်နေဘူးလားဗျာဒီမရသေးတဲ့တရားတွေကြောင့်အာထုတ်တင်နေတယ် မရောက်သေးမျက်မှောက်မပြုရသေးတဲ့တရားသူတွေမျက်မှောက်ပြုအောင်အားထုတ်သင့်တယ်။နောက်ဒါရင်လားဆိုတော့ရရတရားရှင်ကိုတော်မြတ်ကြီးကအာဟာကောကိလနာဝဋ္ဌိတောအာစီရာဝဋ္ဌိတောဂိဉ္ညာဌာနာကောပဏိတံဝိသတိယံမိအာဘာတောပိစုဒဝဋ္ဌိယဟန္တာဟံပฏิကိစေဝဝိရိယံအာရဝာမိဟာငါတိကိလနာနာယောဂမဝဋ္ဌိတောထာဤ ကိလနွာကိလနာအနာယောဂမဟုတ်တိတော်ထဤကိလညာအနာယောဂမကိလညာနာယောဂမအာစီရာဝုတ်တိတော်ထမြောက်၍မကြသည်အာစီရာဝုတ်တိတော်ထမြောက်၍မကြသည်ခင်မေငါဤအဘတော်အနာယောဂသည်အယံပိစုဒဝတိယအကျံပိစိတဝတိယအကျင်တပံထ၍ဖြစ်ပွားစီရာဤဖြစ်ပွားနိုင်ရာဤ မိငါဤအာဘာရောနာယောဂတိအယံပိစ္ဆောအယံပိစ္ဆုဒဝတ္တိယအခြင်းတပံဖြစ်လာရ၏ဣဒံဌာနတို့တပံဖြစ်ရသောအကြောင်းအဌာနသည်ဝိဇ္ဇတိကောဝိဇ္ဇတိဧဝရှိသည်သာလျင်သည်ဟန္တာယေကုအဟံငါတိပအပတ္တတဘဒ္ဒတမယတိသောတရားကိုပတ္တိယရောက်ရှိငါအဓိကတတမရောက်သေးသောတရားတို့ကိုအဓိကမယရောက်ရှိငါ အာတိစီကတတမျက်မှောက်မပြုရသေးတဲ့တရားတို့ကိုတိစီကရိယာယမျက်မှောက်ပြုခြင်းကပရိကေဇေဝစောစောကအပင်လျင်ပရိကေဇေဝယောဂဝေဒနာတပါပြန်ပြီးတော့မဖြစ်ပေါ်သေးမီလျင်ဝိရိယကြိုးစားပွားများအားထုတ်ဖို့ဆိုတဲ့ဝိရိယတရားကို အာရဘာမိအားထုတ်ပါတော့အံငါမှအနာယောဂဝေဒနာကြီးတော့ဇေဝရီကုသလို့ပျောက်သွားပြီတကယ်လို့ ရာကောင်းတမားကောင်းနဲ့တွေ့လျက်လို့ယောဂဝေဒနာပြောက်ကင်းသွားပြီဆိုပါစို့အဲ့တော့ဒီယောဂဝေဒနာပြောက်ကင်းသွားပြီပဲနောက်ထပ်တခြားယောဂဝေဒနာတွေအသည့်မဖြစ်နိုင်ပြီဘူးလားဖြစ်နိုင်သေးတာပဲတကယ်လို့ဒီယောဂဝေဒနာကလည်းပဲအစမအတောင်မအနေမလို့ပြန်ပြီးတော့ရောမဖြစ်နိုင်ပြီဘူးလားပြန်ပြီးတော့ဖြစ်နိုင်တဲ့အတွက်ကြောင့်ဟောဒီယောဂဝေဒနာတော်ပြောက်သွားပြီနောက်တတပံဒီယောဂဝေဒနာတွေအသည့်မဖြစ်သေးခင် ငါတရားကိုကြိုတင်ပြီးတော့အားထုတ်ထားမယ်။ဟောနောက်တာယောဂဝေဒနာအသက်မလာသေးခင်မလုပ်ထားရမလဲ။တရားကြိုတင်အားထုတ်ထားမယ်ဘုန်းကြီးတို့ယောဂီများဒီလိုမဟုတ်ရင်အစမအနေမအိမ်မရဲ့အတွက်ကြောင့်မို့ယောဂဟောင်းကပြန်ပြီးတော့လဲပေါ်နိုင်နေ။နောက်တာယောဂအသက်တွေကလည်းပြန်ပြီးတော့မဖြစ်ပေါ်နိုင်ပြီဘူးလား။အဲလိုဖြစ်ပေါ်လာနိုင်ပြီးပြင်းညောင်ဆောင်ရောက်သွားမှဆိုရင်ဒီတရားအားထုတ်လို့ရပါတော့မလား။ဒီတော့အဲ့လိုယောဂအဖြစ်ဒီပြန်ပြီးတော့မဖြစ်ခင်ဒီယောဂပြောင်းပြင်းသွားတဲ့အချိန်လေးမှာ ကျူတင်ပြီးတော့ဒီတရားအတိဉာဏ်တို့ဒီရအောင်မျက်မှောက်မပြုတ်ရသေးတဲ့တရားတွေမျက်မှောက်ပြုတ်ရအောင်ဘုန်းကြီးတို့ယောဂီများကကျူကျူတင်တင်မလုပ်ထားရမလဲအာထုတ်ထားပါလေကဲဆိုလိုက်နာဖြာခြင်းများပျောက်၍သွားငါကတရားအာထုတ်မည်နာဖြာခြင်းများ ပျောက်၍သွားငါကတရားအားထုတ်မည် မိမိတို့မှာ96ပါးသောယောဂဝေဒနာတွေတစ်ခုခုနှိမ့်ဆက်လို့သိနိုင်တယ်ဟုတ်တယ်မလားဗျာဥပ္ပတိရကကံမျိုးနဲ့ကြုံရလို့လည်းပဲမသိနိုင်ပေဘူးလားသိနိုင်တာတွေကြီးတယ်ဆိုတော့ဘုန်းကြီးတို့ယောဂီများမသိခင်မှာဒီတရားကလက်ဥမှုရအောင်ကြိုကြိုတင်နေမြန်မြန်ဆန်းဆန်းအာမထုတ်တင်ပေဘူးလားအာထုတ်တင်နေကိုယ်စိတ်ကူးရည်နဲ့ကိုယ်တခါရဲ့အတွေ့အချောမနေကြနဲ့အာထုတ်တင်နေမြန်မြန်ကြီးအာထုတ်တာ အဲ့တော့ဒီတရားတွေအာထုတ်ထားလို့မိမိတို့အနာယောဂဝေဒနာတစ်ခုခုရလာပြီဆိုရင်လည်းပဲမိမိကဒီဝေဒနာပေါ်မှာသူ့ရဲ့ခံစားမှုတက်တဲ့သဘောမျှပဲလို့သိအောင်မရှုနိုင်ပေဘူးလားဗျာ။ဟေးခန္ဓာကိုယ်ကြီးကသာနာကျင်နာပါစီဟောဒီစိတ်ကနာပါစီနဲ့ဘုရားရှင်ကိုယ်တော်မြတ်ကြီးကအတုဒ္ဒကာယသံမေတ္တောစိတ်တံအနာတုဒ္ဒဘဝိတ္တိတဲ့ မေငါတေအတုရာကာယတာနှိမ့်သက်တတ်သောဤကိုရှိသည်ကိုခန္ဓာရှိသည်တတော်ဖြစ်ပါသောလည်းပဲစိတ်တံစိတ်တိအနတုရနှိမ့်သက်မှုမရှိသည်ဝါနာခြင်းကဲ့ခဲ့မှုမရှိသည်ဘဝိတ္တိဖြစ်လက်တံဣတိဤသို့သိခိတပါခြင်းအံဤဒီနေ့ကအခုတရားလေးအားထုတ်တာလို့ဝေနာရဲ့သဘောလေးကိုသေးသေးချာချာဉာဏ်သက်ဝင်ပြီးထိအောင်ရှုနိုင်မှနိုင်ပွားနိုင်တဲ့အစဉ်တန်းတို့ရောက်သွားမယ်ဆိုရင် စေကံလေးသေးသေးမှတည်ရောက်လာတဲ့မိမိခန္ဓာမှာဖြစ်နေတဲ့ဝေဒနာလေးကိုမိမိရှုနေမယ်ဆိုရင်ဘုန်းကြီးတို့ယောဂီများကိုယ်သာနာကျင်နာမယ်စိတ်နာပါဦးမလားစိတ်မနာတော့ဘူးအဲ့လိုစိတ်မနာအောင်ကြိုးစားရလိမ့်မယ်ဒါကြောင့်ဘုန်းကြီးတို့ယောဂီများဒီဝိရိယဓမ္မတရား7ပါးရဲ့အတိုင်းနဲ့ဘုရားရှင်ကိုရောင်မြတ်ကြီးကဗာတဲ့မိမိတို့အမှုကိစ္စလုပ်ငန်းကိစ္စမပေါ်သေးခင်မှာ လုပ်ငန်းကိစ္စပေါ်လာရင်တရားထုတ်ခွင့်ရမှာမဟုတ်လို့မပေါ်သေးခင်မှာပါလုပ်ထားရမယ်။တကယ်လို့အလုပ်ကိစ္စတွေပေါ်လာလို့အလုပ်ကိစ္စတွေလုပ်ရင်လည်းအဲဒီလုပ်ငန်းဝင်မှာတရားအထုတ်ခွင့်မရဘူး။အဲတော့အလုပ်ကိစ္စတွေနဲ့ပြီးလို့နောက်ထပ်လုပ်ငန်းဝင်တစ်ခုမပေါ်သေးခင်ပါလုပ်ရမယ်။ဒီတရားကြိုတင်ပြီးတော့အထုတ်ရမယ်။နောက်တစ်ခါခရီးပေါ်စရာအကြောင်းအရာတွေမပေါ်နိုင်ဘူးလား။တကယ်လို့ခီးသွားစရာအကြောင်းအရာတွေပေါ်လာရင်လည်းအဲဒီခီးသွားစရာအကြောင်းအရာတွေမပေါ်သေးခင်လေးမှာကြိုတင်ပြီးတော့မလုပ်ရမလဲ။ ဒီခရီးသွားနေတဲ့ခါကာလလုပ်ငန်းကိန်းကတွေဆောင်ရွက်နေတဲ့ခါကာလအာမထုတ်နိုင်အဲတော့ခရီးကတကယ်လို့သွားပြစ်သွားတယ်ခရီးသွားပြစ်သွားလို့ခရီးကပြန်လာပြီးပြန်နောက်တာခရီးပြစ်မပေါ်လာသေးခင်မှာကြိုပြီးတော့မလုပ်ထားရမလဲဒီအားထုတ်ပြီးတော့ထားရမယ်ဒါရင်လားဆိုတော့ဘုန်းကြီးတို့ယောဂီများဆံအာရမပြည့်စုံတဲ့အခါဝမ်းဝငင်းနေမသုံးဆောင်ရတဲ့ခံမျိုးဆိုရင်လည်းမိမိရဲ့ခန္ဓာကိုယ်ပုတ်ပုတ်ပန်းပန်းလေးနဲ့အားထုတ်လို့ကောင်းတယ်ဆိုပြီးတော့တရားကိုမလုပ်ရမလဲ ကျိုးစားပြီးတော့အားထုတ်ရမယ်တရားကိုရောက်ပြန်တော့တကယ်လို့သွားအာဟာရပြည့်ပြည့်စုံစုံနဲ့ဖုံးပေးရတဲ့ခံမျိုးမှာဆိုရင်လည်းပဲမိမိတို့မှာဆွမ်းများများစားရတော့လေအားအိပ်ပြည့်စုံနေတဲ့အတွက်ကြောင့်ငါတရားကိုပို့လို့ကြိုးစားမယ်ဆိုပြီးတော့မကြိုးစားသင့်ပေဘူးလားကြိုးစားသင့်တယ်နောက်တကားဘုန်းကြီးတို့ယောဂီများမိမိမှာအနာယောဂဝေဒနာလေးရစအဲ့ဒီရစအချိန်မှာယောဂါကြီးမတိုးပွားခင်မလုပ်ရမလဲ တရားအထုတ်ထားရမယ်သွားနိုင်လာနိုင်စံနိုင်တောင်းနိုင်ထိုင်နိုင်ထားနိုင်အဲ့ဒီအချိန်မျိုးလေးမှာအထုတ်တာဒီအဲ့လိုတရားကြိုတင်ပြီးတော့အထုတ်ထားမယ်တကယ်လို့ယောဂဝေဒနာကံအားလျော်သွားတမားတော်ကြီးများနဲ့ကုသလို့ပျောက်ကင်းသွားလို့ရှိရင်လည်းနောက်ထပ်ပြန်ပြီးတော့ယောဂအသစ်မဖြစ်ပေါ်လာသေးခင်မလုပ်ရမလဲဒီတရားအထုတ်ရမယ်အဲ့တော့ဝိရိယဓမ္မတရားဘယ်နှပါးလဲဖြစ်ပါဒါကြောင့်ဘုန်းကြီးတို့ယောဂီများကိုဘုန်းကြီးကဆွမ်းကြိုးတုတ်ပြန်တဲ့အနေအားဖြင့်မိမိတို့ကြိုတင်ပြီးတော့အလုပ်ငန်းတွေမဥပ္ပေ မိမိတို့ဒီမှာကျမ်းမာရေးကြီးကောင်းနေခြင်းယောဂဝေဒနာတွေကမဥခင်တရားကမြန်မြန်ဥအောင်ကြိုတင်ပြီးတော့အားထုတ်ပါလို့ဘုန်းကြီးကတိုက်တွန်းတဲ့အနေအချင်းဒီတရားကိုဟောတာပါကဲဒီခံပုံလေးတွေအလုံးပြန်ဆိုပြီးတော့တရားသိညာစို့နော်မူကိစ္စလျင်မကြုံခင်ငါလျင်တရားအားထုတ်မည်မူကိစ္စများ ကြီးဆုံးစွာငါကတရားအားထုတ်မည်ခยีလန်လျင်မကြုံခင်ငါလျင်တရားအားထုတ်မည်ခยีလန်မြကြီးဆုံးသောငါကတရားအားထုတ်မည် ဝန်းငယ်နေသာဘူပေါ်ပါငါကတရားအားထုတ်မည်ဖန်မြာမြသာရှိခွန်အားငါကတရားအားထုတ်မည်နာပြခြင်းလျင်သစ္စာပင် ငါလျင်တရားအားထုတ်မည်နာပြခြင်းများပျောက်၍သွားငါကတရားအားထုတ်မည်အဟံကောကိလနာဝုဒိတောအာဇိရာဝုဒိတောကိရိညာဌာနခောပဏိတံဝိဇ္ဇတိ ယံမိအဘရောပိစုဒ္ဓဝတိယဟန္တာဟံပတိကေဇေဝဝိရိယံအာရဘာမိဟာငါတိဂိလနာအနာယောကမဝုဒိတော်ထမြောက်ပါ၏ဂေနိညာနာယောကမအာစီရာဝုဒိတော်မထမြောက်အာစီရာဝုဒိတော်ထမြောက်၏မကြာ၏မေငါ၏အာဘရောအနာယောကတိ ယံပိသုဒ္ဓပိသုဒ္ဓဝတိယအကျဉ်ထအကျဉ်တပံဖြစ်ရ၏ယံပိသုဒ္ဓဝတိယဝတိယအကျဉ်တပံပြန်၍ဖြစ်ရ၏ဌာနံဌာနကောပဏိတံဣဒံဌာနတပံဖြစ်ရသောအကြောင်းတရားသည်ဝိဇတိခောဝိဇတိဧဝရှိသည်သာလျင်သည် အာဒာယေကိုအာငါတိပအပဒတမယာတိသောတရားကိုပတ္တိယရောက်ခြင်းငါရခြင်းဟာအဓိကတတမရောက်သေးသောတရားတို့ကိုအဓိကမာယာရခြင်းငါအာသစ္စည်းကတတမျက်မှောက်မပြူရသေးသောတရားတို့ကိုသစ္စည်းကရိယာယာမျက်မှောက်ပြူခြင်းဟာပရိကေဇေဝသောသောကပင်ဖြင့်ပရိကေဇေဝနာယောဂါဤပြန်လေပြီးတော့အသိမဖြစ်ပေါ်သေးခြင်းမင်းလျင် ဝိရိယကြိုးစားပွားများအာထုတ်မှုဆိုတဲ့ဝိရိယတရားကိုအာရဗာမိအာထုတ်ပါတော့အာဣတိဤသို့ဘဂဝါတို့ဘုံတော်သခင်ဘုရားရှင်ကိုရောမြတ်ကြီးသည်ဟောစာကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်း